ကံကြီး39အငယ်1မှ4ယာကုပ်သည်မိမိအဖတဲခိုရာခါနန်ပြည်၌နေ၏ယာကုပ်အမျိုးနွယ်၏အထုပ်ပတ်တိများဟုမူကားယောသတိအသက်39နှစ်ရှိ၍အကိုတို့နှင့်အတူတိုးစိတ်များကို ထိန်းနေ၏အဖ၏မယားဘိလဟာနှင့်ဇီလပတ်၏သားတို့နှင့်အတူနေ၍သူတို့အပြစ်ကို အဖအားကြားပြောတတ်၏ ဣဒရေလသည် အသက်ကြီးစဉ်အခါယောသပ်ကိုရသောကြောင့်၊အခြားသောသားအပေါင်းတို့ကိုချစ်သည်ထက်ယောသပ်ကိုသာ၍ချစ်၏။အဆင်းအရောင်ထူးခြားသောအင်္ကျီကို ချုပ်၍ပေး၏။အဘသည်မိမိသား အပေါင်းတို့တွင်ယောသပ်ကိုသာ၍ချစ်ကြောင်းကိုအစ်ကိုတို့သည်သိမြင်သောအခါ၊သူ့ကိုမုန်း၍မေတ္တာစကားကို သူ့အားမပြောနိုင်ကြ။ငါ ယောသသည်အိမ်မက်ကိုမြင်၍အကိုတို့အားပြန်ပြောသဖြင့်သူတို့သည်တာ၍မုန်းကြ၏အိမ်မက်ကိုအပေတို့ပြန်ပြောသည်နည်းဟုမူကားကျွန်ုပ်မြင်ရသောအိမ်မက်ကိုနားထောင်ကြပါလော့ကျွန်ုပ်တို့သည်လယ်၌ကောက်လိုင်းကိုစီး၍နေကြစဉ်တွင်ကျွန်ုပ်ကောက်လိုင်းသည်ထ၍မတ်တက်နေသဖြင့်တင်တို့ဤကောက်လိုင်းတို့သည်ဝိုင်း၍ရက်လျက်ကျွန်ုပ်ကောက်လိုင်းကိုရှ िख ိုးကြသည်ဟုပြောဆိုလေ၏ ။အကိုတို့ကလည်း၊သင်သည်ငါတို့၌မင်းပြုရလိမ့်မည်လော။ငါတို့ကိုအစိုးရလိမ့်မည်လောဟု ပြန်ဆို၍၊သူ၏အိပ်မက်နှင့်သူ၏စကားအကြောင်းကြောင့်သာ၍မုန်းကြ၏။တဖန်အိပ်မက်ကိုမြင်ပြန်၍၊အစ်ကိုတို့အားအခြားသောအိပ်မက်ကိုကျွန်ုပ်မြင်ရပြီ။နေ၊လနှင့်တကွ ကျယ်ဆက်တလုံးတို့သည်ကျွန်ုပ်ကိုရှိခိုးကြ၏ဟုကြားပြောလေ၏ထိုသို့အဘနှင့် အကိုတို့အားကြားပြောသောအခါအဘကသင်မြင်သောအိမ်မက်သည်အဘယ်သို့နည်းငါနှင့် သင်၏အမိသင်၏အကိုတို့သည်သင့်ထံသို့စင်စစ်လာ၍ဥညွတ်ချရမည်လောဟု၍သူကိုဆုံးမလေ၏အကိုတို့သည် သူကိုညူဆူကြ၏အဖသည် ထိုအရာကိုမှတ်လေ၏ အငယ်7မှ19အကိုတို့သည်အဖအီတိုးစိတ်များကိုရှေခင်မြို့မှထင်းချင်းငှာတွားကြ၏ဤဒေလာသည်ယောသတ်ကိုခေါ်၍တင်းအကိုတို့သည်တိုးစိတ်များကိုရှေခင်မြို့မှထင်းကြသည်မဟုတ်လောလာပါတင့်ကို သူတို့ရှိရာသို့ငါစေလွတ်မည်ဟုခေါ်လင်ကျွန်ုပ်ရှိပါသည်ဟုဆိုသောအဖကတော်ပါ အကိုတို့သည်ချမ်းသာသလိုတိုးစိတ်တို့လည်းကောင်းမွန်စွာ ရှိသလိုဟု၍ ကြည့်ရှုပြီးလေငါအားတည်ကြပြောပါဟုမှားလိုက်လျက်ဟေပြုံချိုက်မှ စေလွတ်သည်ဖြင့်သူသည်ရှေခေမြို့သို့ရောက်လေ၏တော၌လှဲ့လေစဉ်တွင်တစုံကြောက်သောသူနှင့်တွေ့၍ထိုသူကတင်သည်ဘာကိုရှာသနည်းဟု မေးလျင်အကူများကိုရှာ၏အဘယ်မှာထိမ့်ကြသည်ကိုပြောပါဟု ဆိုသောထိုသူကဤအရမှ ထွက်သွားပြီးဒေါသန်မြို့သို့တွားကြစို့ဟု သူတို့ပြောတန်ကိုကျွန်ုပ်ကြားခဲ့ပြီဟုဆို၏ယောသသည်လည်းအကိုတို့ကို လိုက်ရှာ၍ဒေါသန်မြို့မှတွေ့လေ၏အငယ်၁၈မှ22အနီးသို့မရောက်မီအဝေး၌ရှိစဉ်ပင် အကိုတို့သည်မြင်လျင်တတ်ချင်းငါတိုင်ပင်လျက်ကြည်လောအိမက်ဆရာလာပြီးကင်ကြသူကိုတတ်၍သုံးတစ်ခုသော တွင်တဲသို့ချပစ်ကြစို့သို့သောသားရဲ့ တစုံတစ်ခုကိုက်စားပြီဟုပြောကြဆို ထိုတို့ပြုလျင်သူ၏အိမ်မက်တို့သည်အဘယ်သို့နေရာကျမည်ကို ကြည်ကြဆိုဟု အချင်းချင်းပြောဆိုကြ၏ထိုစကားကိုရုဘင်ကြားလျင်သူကိုမတတ်ဖဲနေကြဆိုဟုဆိုလျက်သူတို့လက်မှယောသတ်ကိုနှုတ်လေ၏တဖန်ရုဘင်ကသူ၏အသွေးကိုမသွန်းကြနှင့် ကိုလက်နှင့်မပြုတ်ဘဲတော၌ဤမိသောတွင်တဲသို့ခြားကြဆိုဟု သူတို့လက်မှ ယောသတ်ကိုနှုတ်၍အဖ၌တဖန်အမိအကြံရှိသည်နှင့်ဆိုလေ၏ငယ်23မှ28ယောသတ်သည်အကူတို့ထံသို့ရောက်သောအခါသူဝတ်သောအင်ကြီးအစင်ထူးခြားသောအင်ကြီးကို ချွတ်ပြီးမှ သူ့ကိုကန်ယူ၍တွင်ထဲသို့ချကြ၏ထိုတွင်၌ရေမရှိ တွေးချောက်သောတွင်ဖြစ်သည် ထိုနောက်အစာစားခြင်းငှာထိုင်ကြစဉ်မျှော်ကြည့်၍ဣရှပေလအမျိုးသားအစုအဝေးသည်ဂိလပြည်မှလာ၍နန္တာမျိုးဘာလန်ဆန်စီမူရန်စီများကို ကလအုပ်များပေါ်၌တင်ဆောင်လျက်အေဂုတုပြည်သို့ခရီးသွားကြသည်ကိုမြင်လျင်ယူရကငါတို့သည်ညီကိုတတ်၍တေချောင်းကို ဖွက်ထားလျင်အဘယ်ကျေးဇူးရှိသနည်းကံကြကိုယ်တိုင်မငင်းဆဲဘဲ ဣရှမေလလူတို့အားရောင်းလိုက်ကြစို့သူသည်တို့ညီတို့အမျိုးဖြစ်၏ဟု အကိုတို့အားဆိုသည်ရှိသောညီကိုတို့သည်ဝန်ခံကြ၏ထိုအခါမိဒရန်မျိုးသားကုံတယ်တို့သည် ခရီးသွားကြစဉ်တွင် အကိုတို့သည်ယောသကို တွင်တဲကဆွဲတင်ပြီးလျှင်ငွေအချက်20အဖိုးနှင့်ဣရှမေလသူတို့အားရောင်း၍ထိုသူတို့သည်ယောသကိုအဲဂုတ်ပြည်သို့ဆောင်သွားကြ၏ အငယ်29မှ36ရူဘင်ဒီလဲတွင်းသို့သွား၍တွင်းထဲမှယောသမရှိသည်ကို မြင်လျင်မိမိအဝတ်ကိုဆွဲဆုပ်လျက်ညီတို့ရှိရာသို့သွား၍သူငယ်မရှိပါတကားငါသည်အဘယ်သို့သွားရပါမည်နည်းဟုဆိုလေ၏သူတို့သည်လည်းယောသအင်ကြီးကိုယူ၍စိတ်တငယ်ကိုတတ်ပြီးမှအင်ကြီးကိုအသွေး၌နှစ်လေ၏ ထိုနောက်မှအစင်းထူးကြသောထိုအင်ကြီးကိုပေးလိုက်၍အချို့တို့သည်အဘထံသို့ဆောင်ခဲ့လျက်၊ဤအင်္ကျီကို အကျွန်ုပ်တို့တွေ့ပါပြီ။သား၏အင်္ကျီဟုတ်သည် မဟုတ်သည်ကို ကြည့်ပါဟုဆိုလျှင်၊ထိုအင်္ကျီကိုအဘမှတ်မိ၍ငါ့သား၏အင်္ကျီမှန်၏။သူ့ကိုဆိုးသောသားရဲကိုက်စားပြီ။အကယ်၍ယောသပ်ကို အပိုင်းပိုင်းကိုက်ဖြတ်ပါပြီတကားဟုဆိုလျက်၊မိမိအဝတ်ကိုဆွဲဆုတ်၍ ရှောတေအဝတ်ကိုပတ်စည်းသဖြင့်အင်တန်ကာလပတ်လုံးသားကြောင့်စိတ်မသာညှီးတွားလျက် နေလေ၏သားသမီးအပေါင်းတို့သည်အဖကိုနှစ်သိမ့်စေခြင်းငှာကြိုးစားတော်လဲသူသည်နှစ်သိမ့်စေသောစကားကို နားမထောင်ဘဲငါသားရှိရာမရဏနိုင်ငံသို့စိတ်မသာညှီးတွားလျက်ဆင်းသက်တော်မူဟုဆိုလေ၏ထို့သောယောသအဖသည်သားကြောင့်ငိုကြွေးမိတမ်းလျက်နေလေ၏ ယောသကိုကားမိဒရန်လူတို့သည်အေဂရုပြည်သို့ဆောင်သွား၍ဖာရောဘုရင်၏အမတ်ဖြစ်သော ကိုရန်တော်မူဖော်တိပထံမှရောင်းကြ၏